လူခဲ့တဲ့ရက်တွေကသီပ္ပံ၄ပါးကခြေပိုင်း၃ပါးထိတ်ဆန်သမျှရှင်းပြပြီးတော့နောက်ဆုံးတစ်ပါးရှားနေပါတယ်နောက်ဆုံးကတော့ဓမ္မနုပါဒနာသတိပဋ္ဌာန်ပါအဲ့ဒါဒီနေ့ တုံချုပ်ပြီးတော့ဘောလည်းပဲရှင်းပြမှာပါကျေကျေပြားတော့ဟောလို့ဖြစ်တော့ကျေကျေမှာတော့ဟိုတုန်းကတော့တတိပဋ္ဌာအမိမတဆဲနေပါလေအာယုအထွေမှတ်ပုံကြီးပြောခဲ့ပါတယ်အဲ့ဒါပါပဲဆိုင်ရတဲ့အခါပြင်တိုင်းဖုံးပြုံးထဝုတိဟု အာယုံကိုမလွတ်တော့မှတ်နေတော့မှာလေအခြားအခြားအာယုံတွေပေါ်လာလို့ရှိရင်ခံစားမှုဝေဒနာတွေပေါ်လာလို့ရှိလိုက်ရှိတယ်။ကြိုက်ပြီးတော့ရှိမှတ်တဲ့ကဝေဒနာနုပဒနာစိပတ္တနာစိတ်ကူးစိတ်ကရှားကြီးကိုရိုးစုံဖြစ်လာလို့ရှိရင်ဖြစ်တဲ့အတိုင်းလိုက်ပြီးတော့ရှိမှတ်တဲ့အခါရှိသည့်တဲ့အခါစိတ်ဓာတ်ဥပဒနာသတိပဋ္ဌာန်ဖြစ်ပုံလို့ တွေတွေအာယုတွေပေါ်တဲ့အခါမှာသူဖြစ်တဲ့အတိုင်းလိုက်ပြီးတော့ရှုလို့ရှိရင်ဓမ္မနုပသနာစီပဋ္ဌာန်ဖြစ်ဖို့စီပဋ္ဌာန်၄ပါးကာယဝဇ္ဇစိတ်ဓာဓမ္မအာယု၄မျိုးရှုစရာအာယု၄မျိုးရှုခွဲအာယု၄မျိုးခွဲတဲ့အတွက်နုပသနာလည်း၄မျိုးခွဲရတာပါပဲ ဒီလေးမျိုးတွေကပထမဆုံးသတိပဋ္ဌာန်ကတော့ရုပ်သက်သက်ကိုအဓိကထားပြီးတော့ရှုတာပေါ့ဒုတိယကတော့ခံစားမှုဆိုတော့စိတ်ကကခံစားရတာဖြစ်တော့နာသက်သက်ရှုတဲ့သဘောပါပဲစိတ်တဏှုပဒနာလည်းပဲနာသက်သက်ရှုတဲ့သဘောပါပဲ ဓမ္မနုပဿနာကတော့ရုပ်ရောနာရောအပါလို့ပါပါတယ်သူကတော့ဒါမလို့အထွေထွေလို့ဆိုတာပါတယ်အဲ့တော့ဒီအထွေထွေအာယုကြီးပေါ်လို့ပေါ်တော့ပေါ်စေမှာပေါ့လေလိုက်ပြီးတော့ရှုတိနိုင်လို့ရှိရင်ဓမ္မနုပဿနာဖြစ်ပုံလေးပေါ့လေအဲ့ဒါရှင်းပြရအောင် ဒီဘိုက်မှာတော့စုံပါတယ်တရားမထုတ်ခင်ကတော့တရားအထုတ်စေခါရမှာတော့ကုသိုလ်တရားတွေကိုဖန်တာပိတ်ဆို့တတ်တဲ့ဒီဝိဒနာတရားတွေဖြစ်ပုံဓမ္မစနာဒီဝိဒနာတွေဖြစ်ပုံပေါ့ကောင်းတာကြီးညီနေတာရှားနေတာနာကျင်တာစားကျင်တာဖြီးကျင်တာ သိကျင်တာပါလေဒါဆိုရင်ပေါ့သိကျင်မှုအမျိုးမျိုးတွေပေါ့တခါတည်းအားလည်းစိတ်ကြစိတ်ဆိုးတာကြီးပေါ်တာအဲဒီအစစ်နဲ့ကြော်ပြီးတော့အကျိုးမုန်းကြီးတဲ့သဘောတွေဖြစ်တာစိတ်ပုတ်ကြီးခေါ်တော့လေစိတ်ကြီးပုတ်သွားတော့ဗုဒ္ဓတိဝန်တော့စိတ်ကိုပုတ်အောင် အဲပြုလုပ်တတ်တဲ့တရားတွေပေါ့ဒေါသပါပဲအဲဒါပြောရတဲ့ဝေဒနာတွေပေါ့တခါတခါမှလည်းပဲစိတ်တွေဆုံးနေပြီးတော့ပေါ့ကြီးကြီးတာသွားအမတို့တုတ်ဆုပ်ပြီးတော့ပေါ့လေသွားတွေကုန်ခန်းပြီးတော့ဒီမှန်ဝမ်းနေပြီးတော့စိတ်ဟာကြည်ချွေးကြီးဖြစ်နေတာတော်များကြီး အေးပြီးတဲ့ခါကျတော့ဒီချွဲခဲတော့လို့ပေါ့ဒီဖြစ်ဒီချွဲခဲတော့တယ်သာတိနာမိနာနိဝရဏတခါတရားမှာလည်းပဲတတိအထိတ်လွတ်သွားတော့စိတ်ကြီးဟိုရောက်ကြီးရောက်လို့ရောက်ရခတ်တော့တယ်ပထမဆုံးရှုခွဲအာယုံကစိတ်ကလေးကွာဟသွားတာဒီစာခေါ်ပါတယ် ကွာဟသွားရုံမဟုတ်ပဲနဲ့ဟိုဒီဒီပြေးတာပြန့်လာပါလေဟွန်းဒါလေးဖြစ်ပါလေအဲဒါဥဒိစ္စဒီဝရဏလို့ခေါ်ပါတယ်တခါခါမှလည်းကိုမှားခဲ့တဲ့နေရာကြီးပြန်ပြီးစဉ်းစားမိလို့လုံတာရရဘဝအတွက်စိတ်ချရတဲ့အရာတွေကိုအချိန်ကြီးမလုပ်ခဲ့ဘူးလို့ နှုတ်သားတွေရတော့လည်းရှိတတ်ပါလေအကိုယ်ဆက်ဝေဒနာတွေလည်းရှိတာပါဒီကတာခါမှာလည်းရှင်သာသုံးပါးနဲ့ပတ်သက်ပြီးတော့ကုလောသူလောလည်းငွေပွဲနေတယ်အထူးသဖြင့်ကုလတိပ္ပံဘာဝနာတရားနဲ့ပတ်သက်ပြီးတော့ငွေပွဲနေတာပါတန်ကျင်မှမမှမလားမဟာမန္တမန္တကြဖြစ်နေပါလား ဒီလိုအားထုတ်လို့ရှိရင်ဒီမယုံတက်တဲ့များဖြစ်မလားဆိုတာပေါ့အတီးကြမဆုံးဖြတ်နိုင်လည်းလည်းပေါ့လေဘဝဝဲနိုင်တဲ့အဝိဇ္ဇိကိစ္စတွေဒါကြလည်းအထူးကြီးပဲဓမ္မဆိုတာတဘာဝလို့အဓိပ္ပာယ်ရပါတယ်ဘဝအထူးကြီးဒါကြလည်းရုပ်ခန္ဓာဒါကြလည်းနာမ်ခန္ဓာပေါ့လေ ဝေဒနာဒုက္ခဒုက္ခလည်းမှတ်တာတော့ဒုက္ခဒုက္ခလည်းတွေးကြည့်တာစိတ်ဆိုတော့ဒုက္ခဒုက္ခလည်းကြည့်တာပေါ့ဒါတော့ခန္ဓာ၅ပါးနဲ့ပတ်သက်တဲ့သဘာဝခြေကြီးပေါ့ဒီကတရားမှာလည်းပဲခန္ဓာစိတ်ဓာတ်ဖွင့်တတ်တယ်ပေါ့လေဆုံကြည့်ပြီးတော့ဖြစ်နေတာဒီနေ့ကကြားတဲ့ခန္ဓာမှာစားတာထိတာထိတာပေါ့လေခန္ဓာစိတ်ဓာတ်ဖွင့်တတ်တယ်ပေါ့လေ ဘုရားအခန္ဓာတရားဘုရားကြီးပြောခဲ့ပါတယ်ရုပ်တဘာဝနာမ်တဘာဝတွေကိုတစ်ချိန်တည်းမှာပေါင်းစပ်ပြီးတော့သူရိသသူဆောင်ရပြီးတော့ဖြစ်နေတာလေဒါလည်းအထွေထွေပဲသူရိတဘာဝတွေသစ္စာလေးပါးသုဘတိစာတွေဖြစ်နေတာသူရိယတိစာတွေဖြစ်နေတာသောတရားတွေအတုတဲ့ခါကျတော့အရိယာမရဲ့ရှေ့ပြေး ပုဂ္ဂဘကမက်ကြီးဖြစ်နေတာဒါရီပွားနေလို့ရှိရင်ဘုရားကစဆင်းရဲတွေပေါ်ဒီချစ်ခွင့်မရဘဲနဲ့ရိုက်နေတာဒါတွေပေါ့အဲဒါကြီးအကုန်လုံးဓမ္မတွေပဲအဲဒီဓမ္မတွေဖြစ်တုံးဖြစ်ဆဲလေးမှာပေါ့လေခုလိုတိစ္ဆာကြီးနဲ့ အားဆက်ပြီးတော့ခြေသားကစိုးစိုးရရှိပြီးတော့တတိတိအားကောင်းပြုလုပ်ပြန်ရတတိအားကောင်းလို့စိတ်ဆူဆူတမာရီဖြစ်လာလို့ရှိရင်သူအရှိအရှိတိုင်းဖြစ်အဖြစ်တိုင်းသဘာဝသဘာဝတိုင်းပေါ်လေထိလာယုံနာနဲ့ရုပ်ခွဲထိလာမယ်ယုံနာကြောင့်ကျုပ်ဆက်ပုံလေးထိလာမယ် ဘာဝတရားလေးတွေပေါ်ပုံရောပြုတ်ပုံလေးတွေညှပ်ဆုံးလေးကြည့်ပါမယ်ဒီလိုဖြစ်သွားအဲလိုကြည့်လို့ရှိရင်ဓမ္မလူပသနာစိပဋ္ဌာနာဖြစ်နေတယ်လို့မှတ်ရပါတယ်ဘုရားမြတ်စွာကတော့ဒီကာယဝိညာဉ်စိတ်ဓမ္မခေါ်တဲ့ ရှုခွင့်ကျ၄မျိုးကိုအဲဒီတည်းကရှုခွင့်အတိတ်ကပေါ်လာတဲ့အာယုန်၄မျိုးကိုတမျိုးနဲ့ချုပ်ပြီးတော့ခေါ်ထားပါတယ်ဘူတဘူတလည်းသုံးထားပါတယ်ဘူတဆိုတာဆရာအကြောင်းတွေကြောင့် အတိအကျဖြစ်ပေါ်လာတဲ့သဘောတရားတွေလားကျုပ်လည်းပေါ်လာပဲနာမ်လည်းပေါ်လာပဲခံစားမှုလည်းပေါ်လာပဲစိတ်လည်းပေါ်လာပဲအထူးကြီးလည်းပေါ်လာပဲဆရာကြီးမှတ်ရတော့များတော့ဆက်ဆောင်ရဘုဒ္ဓဆိုတဲ့အဆုံးအမလေးဆုံးလိုက်တယ်ကျောင်းဆောင်ဖြစ်ပေါ်လာတဲ့ဘုဒ္ဓကြီး သူဒီဝရဏဆိုတာလည်းကာမိသနာဒီဝရဏဆိုတာလည်းကြောင်းကြောင်းဖြစ်ပေါ်လာတာကိုယ်စိတ်ကိုအာယုဘောမှာကမ္မထားနိုင်တော့ဒီလိုပဲကာမဘုံသားဆိုတော့ကာမဘုံအာယုကြီးစိတ်ရောက်တာကောင်းတာကြီးမြင်လာကြားကြလာနားကြလာစားကြလာဒါတွေလည်းရှင်းလာတာပဲလူကြီးကအိဋ္ဌာယုံကြီးကကောင်းလို့ အဲ့ဒါကြီးကိုမမောပြီးတော့ဖြစ်တာသူကလည်းမကြည့်နဲ့ဆရာကြီးတွေ့ပြီဆိုလို့ရှိရင်လည်းခဏစိတ်ဆိုးမှုစိတ်ပြတ်မှုဆိုတာစိတ်တကြမှုဒါတွေဖြစ်တာပဲမုန်းကြီးမှုရောက်ထမှုဒါတွေပေါ့ဒါတွေဖြစ်တာပဲဒါတွေဘုဒ္ဓတွေပဲသူဖြစ်လာတာတွေပဲသူက စောင့်ကြည့်လို့ဖြစ်လာတယ်ထင်လက်ထင်ရှားတယ်ဒီကတော့ဒီတော့သွားမတော့တုတ်ထုတ်တာသွားပြီးပုံခါပြီးတော့ဒီမှနွားနေပြီးရေးတာခိုးတာအခုလိုအထက်တန်းစားကြတဲ့တရားတွေဆိုလို့ရှိရင်ပို့ပြီးတော့ရေးတာခိုးတာဒီလိုမျိုးဒါအဲဒီတဲ့သဘာဝတွေလည်းဖြစ်လာတာတွေပဲကြံ့လည်တာပူပါလားရှင်ဝတ္တန်ရဖြစ်တာတွေပေါ့ ဆရာဆရာအကြောင်းလေးဖြစ်တယ်ဆရာဆရာအကြောင်းလေးတွေဆောက်ဖြစ်တယ်ဘုဒ္ဓလို့ဆုံးလိုက်တယ်ကောသုရဏတရားတွေကိုဘုဒ္ဓလို့ဆုံးလိုက်တယ်သို့တူပဲခန္ဓာ၅ပါးကိုလည်းဘုဒ္ဓလို့ဆုံးလိုက်တာကန္တတိတ်တာပွင့်ကြနေနဲ့ဖြစ်လာတဲ့ယုံနာတရားတွေကိုလည်းဘုဒ္ဓလို့ဆုံးလိုက်တာပါ သူဝိသစ္စာလူရသစ္စာဘောလေဒီသစ္စာနှစ်ပါးကိုလည်းဘုရားလို့ဆုံးလိုက်တာပဲဘုလုံးဘုရားတွေကြီးအဲ့ဒါကြီးအလကားပြင်လာတာမဟုတ်ဘူးဆရာဆရာကြောင်းနေအတ္တကဖြစ်အောင်လုပ်ပြီးတာလည်းမဟုတ်ဘူးအတ္တကလုပ်ပြီးလိုက်တဲ့ဇီဝအတ္တဆိုတာလည်းမရှိဘူးသဘာဝရဲ့ဇီဝကုန်လုံးဒါမလို့ ပူဇာတိခန္ဓာပစ္စံခန္ဓာ၅ပါးတိုင်းရသကံပြည့်စုံဖြာတတ်တာပူဇာတိဥစ္စတိဒီခန္ဓာ၅ပါးလို့ခေါ်တဲ့ဘုဒ္ဓတရားကိုဆရာဆရာအကြောင်းတွေကြောင့်ဖြစ်ပေါ်လာတယ်လို့မူးမူးမွေးပြီးတော့လာတယ်လို့ဇာတဆိုတာဖြစ်ပေါ်လာမွေးတာတော့ ကုသလို့ခေါ်ပါတယ်အဲဒီဖြစ်လာတဲ့အရာတွေကလည်းပဲမျက်မှောက်တွေအားဖြင့်ပေါ့လေအတ္တသစ္စာအလေးအားဖြင့်ခုလေးလာတွေကဒါတွေတွေးလာပဲဒါတွေကြည့်လာမျက်မှောက်ကြည့်နိုင်တဲ့အရာတွေပဲမျက်မှောက်ကမျက်မှောက်ကြည့်နိုင်တဲ့အရာတွေသိကူးရတာဆိုမျက်မှောက်ကြည့်နိုင်တဲ့အရာအလေးအားဖြင့်ရှိရရှိနေတာပဲဆိုတော့ ရှိရရှိနေတာမလို့သူတို့ကိုဉာဏ်မောက်အားဖြင့်ရှိတဲ့တရားမလို့ဘုရားတဲ့အကြောင်းကြောင့်ဖြစ်ပေါ်လာပြီးတော့ဉာဏ်မောက်အားဖြင့်သိရှားတဲ့သိရှားကြည့်တာတဲ့တရားတွေရှိနေတဲ့တရားတွေဒီလိုမျိုးဆောက်ရသုံးတာသုံးတာပါပဲဒီလိုဆိုလို့ရှိရင်ပြိဋ္ဌာန်တရားအာယုန်တွေ၄မျိုးပြီးသွားပြီဆိုတော့တစ်ခုတည်းနဲ့ သက္ကရာလေးနှလုံးနဲ့ချုံထားလိုက်တာဒီအကြောင်းကြောင့်ဖြစ်ပေါ်ပြီးတော့ဒီမုတ်ကိုအားဖြင့်တကယ်ရှိအဟုတ်ရှိတဲ့တရားတွေဘာလို့ရမလို့ဘယ်လိုလုပ်ရမလို့ဘုရားတော်ပစ္စတိသူဖြစ်တဲ့အတိုင်း သူဖြစ်နေရှိနေတဲ့အတိုင်းဒါပေါ့ဟိုဘာလို့ဖောက်လာပေါ်ရင်ဖောက်တယ်ပေါ့သူရှိတဲ့အတိုင်းပြိလာပေါ်ပြိတယ်ပေါ့မာရပေါ်မာတယ်ပေါ့ပြော့တာပေါ်ပြော့တယ်ပေါ့ယူရှိတာပေါ်ယူရှိတယ်ပေါ့ခဲတာပေါ်ခဲတယ်ပေါ့ပူတာပေါ်ပူတယ်အေးတာပေါ်အေးတယ်ပေါ်တာပေါ်ပေါ်တယ်ပေါ့တောင်းတာပေါ်တောင်းတယ်တင်းတာပေါ်တင်းတယ်ဒီလိုပေါ့အဲဒါဘုဒ္ဓတော်လို့ခေါ်ပါတယ်ဟွန်း ခုနသမစ္ဆာနာလူကျင်တာပေါ်ရင်လူကျင်တယ်ပေါ့စိတ်ကြစိတ်ကြတော့ပေါ်ရင်စိတ်ကြစိတ်ကြတယ်ပေါ့တိုင်းမကြည့်ဘူးဘောလို့ရှိရင်ဆိုင်တယ်ပြင်းရတယ်ပေါ့ပြန့်တယ်ပူပန်တယ်ရုံမောင်းပေါ်လို့ရှိရင်ရုံပါတယ်ပေါ့ဒီလည်းဒီလည်းစားရလည်းစားတယ်နိုင်လည်းနိုင်လည်းစားရလည်းစားတယ်ထိလည်းထိတယ်တော့ပေါ့သိဖြစ်တဲ့တိုင်းယထာသဘာဝတော့တယ် ပူဇော်တော်သူဖြစ်တဲ့အတိုင်းအဲဒီရှိပါများလို့ရှိရင်ဆက်လက္ခဏာတော့ပစ္စတိဥပစ္စတိဆိုတော့သူ့အတိုင်းကြည့်တာရုပ်တဘာဝနာမ်တဘာဝတွေကြည့်တာကြောင်းကျိုးတဘာဝတွေလည်းကြည့်တာခွဲကြည့်တာမြင်လာတာအဲစိတ်ရှိနေလို့ရှိရင်ဒီအချင်းရာ ဒါလေးတွေပေါ်ပေါ်ပြီးတော့ကြောက်တော့တာလည်းမြဲတာလည်းကြည့်တာအမြဲတာသိရင်ဆင်းရတာလည်းသိသူသဘောတည်းသူဖြစ်တာလည်းသိတာပါပဲရှုပြီးတော့ဘုရားရှင်မှာလည်းရအောင်သူပေါ်တဲ့ဘုရားရှင်မှာလည်းရသူ့အတိုင်းရှုလို့ရှိရင်ကျုံတဲ့သဘာဝကြောက်ကျိုးသဘာဝသူရဲ့ပေါ်ပြီးတော့ကြောက်တဲ့အရှိရာအဲ့ဒါကြီးကြည့်တာ ယထာသဘာဝတော့သလက္ခဏာတော့သံမြလက္ခဏာတော့ရှင်းလာပြီးကိုယ်စီလက္ခဏာအနေနဲ့လည်းပြီးတယ်သိကျင်တယ်ကိုယ်စီလက္ခဏာအနေနဲ့လည်းပဲသိရတယ်အဲဒါဥပဒနာဉာဏ်မျက်စိပွင့်တယ်လို့ခေါ်တယ်ကြည့်ရင်မြင်တာပဲကြည့်တတ်ရင်မြင်တာပဲ ရှိကောင်းအမြင်ကောင်းလာရှိရှိရင်အမြင်နဲ့ရှင်းလာကြတာပဲဘယ်လိုရဆောက်ကြတာသတိပဋ္ဌာန်တစ်စုံလုံးကိုဘူတံဘူတတော်ပစ္စတိဆိုတဲ့သက္ကရာရှစ်လုံးနဲ့ပေါ်ပြီးချုပ်ပြီးတော့အမိချခဲ့တာ။လူရင်းအရှိတိုက်တဲ့ပုဂ္ဂိုလ်တွေဆိုလို့စိတ်ကောင်းလာတာလေ။ဆက်ရှိလို့ကျင်သူဘူတတော်ကြီးနေတာပဲဒီတော့သာရှိတာစိတ်ရှင်းတယ်ကတော့ ဖြစ်ရှိနေတာဖြစ်တိုင်းကမှန်စွာကတ်ရှိရမည်ဆိုတာပါလေဒီဥပဒေသာပေါ်လာတာရှုသိရင်ဘုရားရဲ့သဘာဝလက္ခဏာသူရဲ့ကိုယ်စီလက္ခဏာသူရဲ့ဖြစ်ရဆိုအဲ့ဒါမြင်လာတာပဲဆရာဉာဏ်မရှိဖို့လို့ခေါ်ပါတယ်ဘုရားမှာဓမ္မနိဗ္ဗာန်အခန်းမှာတော့ တော်လည်းတော်ကျဲပါလေရှုကိုယ်ကျဲရည်အနေနဲ့ကြာတာဆုံးလို့အထူးဆုံးပူဇာတွေဒီချိန်ရတဲ့မှလို့ဖြစ်ဖြစ်ပါဘူးရှုကိုယ်ကျဲအနေနဲ့တော့ဒါတော့ဒါဒီဒါဒီဟာရှုကြရည်ပဲဆိုပြီးတော့ကြာရမှာပဲ ရှုဝေးအခြေကြီးရဓမ္မအတိတ်တဲ့ပေါ်တဲ့ရှုခွက်ကလေးရှိတယ်အဲဒီရှုခွက်ကလေးပေါ်တဲ့ပါဒီဝေဒနာဓမ္မပေါ်ရင်သူအတိုင်းမှပေါ်တယ်ခန္ဓာငါးပါးရဲ့တစ်ခုပေါ်ရင်သူမှပဲအာရဏအခန္ဓာတိုက်တောက်ပွင့်တတ်တယ်သူပိုင်းတဲ့သူဖြစ်နေအဲ့ဒါကြီးမှပဲ ကိစ္စလေးပါးတွေလည်းဒုက္ခကိစ္စတွေအကျဉ်းဆုံးပေါ်နေတာသူရဲ့ကိစ္စလည်းပေါ်နေတာသူသူဖြစ်တဲ့အချိန်မှာပဲ။ဒါပေါ့အတိအကျပေါ်လာတဲ့ရှုခွက်ထွေရာရာပေါ့ဒီအာယုံလိုအဲ့ဒါတွေမှတ်ရပါတယ်။ထိရှားမပေါ်ရတာတော့မှတ်ဖို့မလိုဘူး။ပေါ်နေဘယ်လိုမထင်ရှားရင်မပေါ်မမှတ်ရဘူး။ အကျိုးမပေါ်ရဟာလို့စိတ်ကူးနဲ့ပေါ်ပြီးတော့မှားရဘူးပေါ်နေပဲလို့မထင်ရှားတဲ့ဟာမှတ်ဖို့မလိုဘူးထင်ရှားတဲ့ဟာတော့ဆောင်ထင်ရှားပေါ်ရာထွေရာရာမှာထွေရာမှာထွေရာရာအာယုန်ဒီမှာထင်ရှားပေါ်လာထွေရာရာမှာသက္ကံပြဆိုအနုပသနာဆိုတဲ့အကြောင်းကိုသက္ကံပြ သူ့ပေါ်တဲ့အတိုင်းပေါ့လေသူ့စိတ်ကကသူ့စိတ်ပြီးတော့အားဆက်ရမယ်ခြေသက်ခဲ့ရမယ်ဒါသူ့စိတ်ကသူ့စိတ်ကကဆိုကတ်ဆိုတဲ့ဟာတတိနဲ့ကတ်ဆိုတော့သူ့စိတ်ကကကပ်ပြီဆိုလို့ရှိရင်စိတ်ဘယ်မှမရွေးတော့ဘူးသမာဓိနဲ့ကြည်ရမှဖြစ်ပါတော့တာပဲခဏ ပါတဲ့ကိစ္စပေါ်လာထွေရာရာပါတဲ့ဓမ္မေစုဓမ္မလူပဓမ္မခေါ်တာကိစ္စပေါ်လာတဲ့ဓမ္မတွေကဓမ္မလူပစီပေါ်တဲ့အတိုင်းပေါ်လေပေါ်တဲ့အလူပစီကပေါ်မှာတတ်တတ်ရှိရတာကိစ္စပေါ်လေထွေရာရာအာယုမှာပေါ်လေအလူပစီကတက်ကတက်ကပေါ်လေ အမှားရမှားတာဘယ်လိုလဲဆိုတော့စူးစိုက်ချိန်သားနဲ့ဆရာဆက်ဆိုတာဝိရိယဝိရိယရှိတဲ့ကြီးကတ်လာတာပဲအာယုံမှာတတိဖြစ်လာတာတတိဖြစ်သမာဓိလည်းဖြစ်လာတာပဲအဲဒီလိုဆိုလို့ရှိရင်ရှိတည်နေတာစိတ်ဆောင်းအပြည့်နဲ့ရှိရှိနေတော့သိလာတာပဲ ရုပ်ရည်နာရည်သိတာအကြောင်းနဲ့ကြိုးလည်းသိတာအနောက်ဖြစ်ရဆုံးပေါ်ပြီးတော့မကြိုးရမမြဲပုံအဆောက်အဦလည်းသိတာရှုတိနေတာအဲ့ဒါဓမ္မနုပါဒသတိပဋ္ဌာနာပါပြန်ပြောပါဦးမယ်ထေရှားပေါ်လာထွေရရမှာသက္ခာမပြသူစိတ်ကက မှတ်ကြည့်နေတာဓမ္မနုပါဒနာစီပဋ္ဌာနာပါဒါစိစ္စပါစီယောဂီဟာထိုင်ပြီးတော့ဘုံကူဝါသဘောရအာယုံလေးမပြတ်ရှိတဲ့ဒုက္ခအပြင်းကဝင်လာတယ်ဆိုကြပါစို့ ပြေးဆိုတာသွားပြီးမထုတ်ချင်တာပေါ့လေသူ့ဆုတ်တဲ့သဘောပေါ့လေသွားရည်ကုန်ခန်းပြီးတော့စိတ်တုံသက်တာနေလို့တဲ့သဘောပေါ့လေရေးသားခိုးတဲ့သဘောပေါ့လေအဲ့ဒါကိုဗမာပါဠိလိုကတော့ခိနမိတာခေါ်တယ်ဗမာလိုကတော့ပြီးကြည့်တယ်ခေါ်တယ်အဲ့ဒါလေးပေါ်လာတာတဖန်တယ်လေ ဒီသဘောတရားလေးကဆန္ဒလေးပေါ်လာတာနန္ဒဘောထင်ရှားတယ်လေအဲ့ဒါဓမ္မတုစာပေါ်လေထင်ရှားပေါ်လာတဲ့ဓမ္မသဘောကြီးတဲ့ဓမ္မသဘောပါဘယ်လိုမှမလဲဓမ္မနုပ္ပတိပြင်းနေပြင်းနေလို့အဖမှရှိရတာ အဲဒီအပေါ်မှာရှိတဲ့ဓမ္မနုပါဒပါပဲရှိနေအောင်ဘာလို့အောင်လဲဆုံးအားကြီးအားဆက်ရတယ်ပေါ်ပေါ်ချင်းအချင်းပေါ်ပေါ်ချင်းအဲဒါလေးတိကျတိသွားအောင်ကြောက်အောင်လည်းမလုပ်အောင်တိအောင်လုပ်ရအားဆက်ရတယ်အဲဒီအပြင်းကြီးရှိတဲ့စိတ်ကလေးကတ်တော့ဒီလိုကတ်တော့သုံးရတယ်အားကိုးရတယ် အဲ့လိုလေးတရားကိုချိန်ပေးရတယ်ဒါဆိုအားဆက်ပြီးတော့ချိန်သားခဲ့မှတ်လို့ရှိရင်ပြင်းတယ်ပြင်းတယ်မှန်တယ်နောက်အဲ့ဒီပုံမှာတရေလေးခတ်တော်တာပဲအဲ့ဒီမှာဆက်ကြတော်တာပဲပြင်းတဲ့သဘောလေးကြည့်တာတော့ဒါသဘာဝကြည့်ရပါဘူးဒီပြင်းတဲ့သဘောလေးကအချိန်တာကြလို့ရှိရင်ဒီလက်ကြောက်သွားတာလေဒါကတကယ်တကယ်ပေါ့လေ ပေါ်လာလေမှတ်လေကြောက်သွားလေပေါ်လာလေမှတ်လေကြောက်လေတော့မှတ်ဒီကောင်းလာလို့ဒီလိုတော့ပြတ်တာပဲရှိလာတာကျင်းတဲ့သဘောလေးရှိလာတာဒါတင်းခုရဲ့သဘာဝကိုသိတာအဲ့ဒါလေးပေါ်ပေါ်လေးကြောက်ဆိုတာရှိတာကအရှင်းရကိုသိတာအဲ့ဒါဘုရုကူကြီးလည်းတော့ဒုရိယဟောလားအာသဝုဝိကျေ တတိသမာဓိဒါကြောင့်ဒါနဲ့ကြည့်ရအောင်တမန်ကျဖြစ်လာတော့ပဲတော့နာမမကန်ကြည့်လာတော့ပဲကြည့်ပြီးဆုံးကြည့်လာတော့ပဲကိုယ်ရင်းနဲ့ကြည့်လာတော့ပဲကိုယ်ကိုယ်ကိုယ်ကိုဆက်ကြလာတော့ကြည့်လာတော့ပဲစာတိကိစ္စကြည့်တယ်လည်းပဲထူးခြားတဲ့အတိလည်းဖြစ်လာတော့ပဲတော့သမာဓိကဆက်ရတာသမကျညာခေါ်တဲ့အတိပေါ့လေ အဲဖြစ်လာတယ်တိတိဆိုလို့ရှိရင်မတိပဲရှိတော့မလဲအမောင်လေးကအလေးရောက်တော့အမောင်ပြောက်တယ်တမင်ဆောက်ဖို့လို့အလေးရောက်လာတယ်အမောင်ပြောက်တာတော့မတိလည်းပြောက်သွားတာပဲပြီးတော့တိမှလည်းမရှိတော့ဘူးပြောက်သွားတာပဲအဲ့ဒီပုံမှာလည်းပဲရှင်းမဲ့တာလည်းမရှိတော့ဘူးအကြောက်မဲ့တာလည်းမရှိတော့ဘူးကြံ့လွတ်တာလည်းမရှိတော့ဘူး အဲ့ဒါလေးကိုလောဘလေးပြတ်တော့လောဘလည်းဖြစ်တော့မကြည်လက်လို့ဒေါသလည်းဖြစ်တော့အဲ့ဒါကြီးကျင်းသွားတယ်ဒီပုံမှာလည်းခုနရှုခွက်ဖြစ်တဲ့အပြင်းပေါ်မှာအဲ့ဒါလေးအဆုံးဖြစ်သွားတယ်ဒါရှုမှဖြစ်တာမရှိရင်ဖြစ်ဘူးဆိုတော့ပေါ်လာတဲ့အာယုံဟာတကယ်ရှုရဲ့ယောဂီပုဂ္ဂိုလ်အဖို့တော့ ဝိပဿနာဉာဏ်နဲ့ကုသိုလ်စိတ်တွေချုပ်လိုက်လို့ရှိရင်ဝိပဿနာဉာဏ်ဖြစ်သွားတာအဲ့ဒါကိုပညာဝိပဿနာဘုံမိလို့ခေါ်တယ်ဝိပဿနာရဲ့ဖြစ်ရာနေမြေအဲ့လိုဖြစ်အောင်လုပ်ရတာပါ ဒီအကျင့်ကပုဂ္ဂိုလ်သက်ကလုတ်တဲ့ပုဂ္ဂိုလ်တွေဆိုရင်ဖြစ်တာများတယ်။သူတို့ကဒီလိုရှိနေလို့ရှိရင်ကျိုးကျေးဇူးတစ်ခုတော့အမြတ်တစ်ခုတော့ဖြစ်မှာပဲဆိုတဲ့ဒီရောတယ်။အဲဒီအမြတ်ကိုဖြော်ပြီးတော့ရှုလို့ယုတ်တိအမြတ်ကထွက်မလာဘူးစိတ်ကြည့်အမြတ်ထွက်မလာဘူးဆိုလို့ရှိရင်တော့ သွားရီမထုတ်တော့ဘူးသွားရီကုန်မှပြင်းလာတယ်အပြင်းဝင်တတ်တယ်ဟမ်လက်ဖြစ်တတ်ပါလားဆက်ပြီးတော့မဖက်တယ်လေကြီးဒီအပြင်းဟာအကောင်းသွားတယ်အဲဒီအကောင်းသွားပြီဆိုလို့ရှိရင်နောက်ပိုင်းမှာတော့ခုနမတိမှုရှင်းလဲမှုအကြောင်းမဲ့မှုကြံ့ကြံ့မှုဒါရီယတိအကောင်းလာတော့တာပဲ ခုနအကောင်းကိုပြောခုอืมပြီးတော့အဆိုးတွေနဲ့ကြုံရမှာဒါပေါ့အဆိုးတွေအဲမတွေ့တော့ဒီအဆိုးတွေတွေ့ရတော့စိတ်ပြည့်စိတ်ဆိုးရတယ်ပေါ့အဲ့ဒါတွေအဲ့ဒါတွေနဲ့အချိန်ကုန်သွားတာပဲဒီတော့ခုနပြီးကိုခေါ်တဲ့အကွက်ကလေးတစ်ခုပေါ်လာပြီဆိုလို့ရှိရင်အဲ့ဒီအကွက်ကလေးရသွားတာတဲ့ အဲ့ဒီအကွက်ကလေးပေါ်မှာနောက်ပိုင်းကိလေသာပေါင်းပင်တွေဒီကနေ့ကိုရှင်းလို့လေးလို့မရအောင်အဲပေါ်လာတော့တာပဲအဲ့ဒီရှင်းစရာရှင်းမှုကပေါ်မှာကိလေသာတွေဖြစ်လာတာပေါ့ဒီတော့အဲ့ဒါကိလေသာဘုံကြီးခေါ်တယ်ပထမပေါ်လာတဲ့အရာတွေကရှုခွက်အနေနဲ့သူကပေါ်လာမြေခွက်တစ်ပွဲ ရေပုံကလေးပေါ်လာပြီဆိုလို့ရှိရင်တော့အပေပေါက်ဖို့တော့ဒါသိကြတာပဲဒီကလည်းဒီကိုယ်ကြီးပေါ်လာလို့ရှိရင်အဲ့ဒီမှာအပင်လေးပေါက်လာတာပဲတတိယတိုးချဲ့သွားလို့ရှိရင်အဲ့ဒီမှာအပင်လေးအများကြီးပေါက်လာတာပဲဒါကလည်းတောထရှင်းလင်းအောင်မရနိုင်အောင်လည်းအဲ့လိုဖြစ်သွားတာပဲအဲ့ဒါကိလေသာပုံမိခေါ်ပါတယ်အခုရှုပြီးတော့ အတိလေးတွေဖြစ်သွားပြီဆိုလို့ရှိရင်ကိုယ်ကတီးရတဲ့အပေါ်မှာပဲအတိလေးဖြစ်သွားလို့ရှိရင်ဒါကျင်းတာကတော့ယောဂီအဖို့ရတော့တစ်ချက်ချင်းတစ်ချက်ဆုံးရှုံးတာပေါ့။ဆက်တမင်းကျင်းနေလို့ရှိတမင်းဆုံးရှုံးတာ။ဒါမင်းအဲ့ဒါလေးကိုမှတ်ကြည့်လို့ရှိရင်အဲ့ဒီဆုံးရှုံးတဲ့အပေါ်မှာအတိလေးတွေဖြစ်လာတော့အမြတ် အတိဖြစ်တော့မတိပြောင်းဒီတာအဲ့ဒါလည်းပြောင်းပြီးတော့အကုန်လုံးပေါ်လာတဲ့ကိလေသာတွေအကုန်လုံးပြောက်သွားအဲ့ဒီနေရာမှာကဝိပဿနာဉာဏ်ကြီးပေါက်လာတယ်အဲ့ဒါဝိပဿနာဘူမိခေါ်တာဒီပေါ်မြအာယုပေါ်မှာကုလသတိစံနည်းနဲ့ ပေါ်သမျှအဆိုးကြီးအာယုံမှာပေါ်လို့အခုလိုသတိထားနေတဲ့ထက်ကတက်ကရှုမှတ်ပါများပြီဆိုလို့ရှိရင်အဲ့ဒီမှာကပ်ပြီးတော့ရှိတည်တဲ့အတိခဲကြီးဖြစ်တိုင်းဖြစ်တိုင်းအဲ့ဒီအထွေထွေဓမ္မဟာဝိသနာဘူမိဖြစ်တော့တာပဲဒီလိုဝိသနာတရားတွေ ဖြစ်ခွင့်မရအောင်လည်းကြိုကာဝေးရမယ်ဖြစ်လာလို့ရှိရင်လည်းသူတို့စုခွက်တစ်ခုအရင်နဲ့ပါလေသူတို့မှတ်ကြည့်ရမယ်အမှတ်ကြည့်ဖို့ဆိုလို့ရှိရင်ဒီတိုင်းကြည့်ထားတဲ့အခါမှာသူတို့ကနောက်နောက်ပြိတာဖြစ်เสียအပစ်ကြီးကကျယ်သွားတယ်ပြိတာဖြစ်เสียအကွယ်ကြီးအကွယ်မကျယ်ခင်ပေါ့လေဖြစ်ဖြစ်ချင်းလည်းမှတ်လို့ရှိရင် ကိလေသာအကွက်ကလေးမှာပဲဒါကြီးကြောက်ကြောက်သွားတတ်တယ်။အဲကြောက်ကြောက်သွားတော့ဒီကြီးအကွက်မရှိလို့ရှိရင်အပင်မပေါက်တယ်လို့ပြောလို့ဒီလိုပဲကိလေသာအကွက်ကလေးကပေါ်ပေါ်လာတော့ပေါ်ပေါ်ချင်းလည်းမှတ်လိုက်လို့ရှိရင်နောက်တာကိလေသာအပင်လေးလာပြီးတော့မပေါက်တော့ရှင်းတော့တယ်ဓမ္မတော့ဆိုတော့ ကပ်ပေါ်ဆက်ဆက်လုပ်တဲ့ပုံကိုယ်တွေဆိုလို့ရှိရင်တော့အပြင်းပေါ်လာတာနဲ့ဒီသာခေါ်လိုက်တာဘာမှမလုပ်ဘူးဆိုလို့ရှိရင်တော့လာပြီးကြိတာလေအပြင်ဘုတ်ကြီးအကွက်ကလေးရသွားတော့ကြိတာလေလာတော့တာပဲရိုးဆိုကြိတာကောင်းမလို့ပေါက်တော့တောထားတယ်ပေါ်လို့တာပဲအဲဒီလိုဖြစ်လို့ရှိရင်သူ့မှာဖြစ်ပေါ်တဲ့ခုနအကွက်ကလေးဟာပေါ့ကြီးတဲ့အကွက်ကလေးပေါ်မှာနောက်တဲ့အပြင်ကြီးထပ်ပေါက်လာတော့ သူကိုယ်လည်းကလည်းပဲကိလေသာဘူမိဖြစ်သွားတယ်ပြီးတော့ဓမ္မရုပ်တည်ရှိတယ်ခံစားမှုရှိတယ်ခံစားမှုအစုမှတ်သားမှုအစုတွေ့ရှိမှုအစုဒီမကြောက်မှုအစတွေပေါ်လေဒီမှာသိမှုအစုအစုလိုက်စုလိုက်ဒီလိုဖြစ်နေကြတာဒီလိုလေသူတို့ဖြစ်တုံးဖြစ်ဆက်မှာမှတ်ရပါတယ်အဲမမှတ်လို့ရှိရင်မသိ မသိလို့ရှိရင်ကောလားမသိတာလည်းပဲကောလားအချက်ကြောက်ပြီးပြင်းမဲ့သွားပြီကြက်လွတ်တာတွေပူပန်တာတွေဖြစ်သွားပြီဟွန်းလူရင်ကြလေးဆိုလောဘတွေချက်ပြီးတော့ပေါက်ပြန်ပြီမောင်ရဆိုလို့ရှိရင်ဒေါသတွေချက်ပေါက်ပြန်ပြီအိုးမဆုံးနိုင်တော့ဘူးအခါရဲ့ဒီတော့ရုပ်ခန္ဓာပဲပေါ်ပေါ်ရုပ်စုပဲပေါ်ပေါ်ခံစားမှုအစုပဲပေါ်ပေါ်မှတ်သားမှုအစုပဲပေါ်ပေါ် ပြီးတော့သူ့ရှိမှုအစုပဲပေါ်ပေါ်ဒီမှုကြောင့်အစာရှိတဲ့ရှိမှုအစုပဲပေါ်ပေါ်ဘာပဲပေါ်ပေါ်ပေါ်တဲ့လက်ပြီးတော့မှတ်လို့ရှိရဲ့အဲ့ဒီပေါ်မှာကိုရိယာတတိသမားကြီးဒါတွေသွားပြီးပြည့်စုံတော်တဲ့အခါမှာဒီမှုဒီပေါ်တော့မသိဘူးပြောက်မသိဘူးပေါင်းတယ်ပြောက်တော့ဟိုလည်းမပေါ်တော့ဘူး ရှေ့ကြောက်ဝဲတာလည်းပဲမပေါ်တော့ဒီပေါ်လည်းပဲကိရိတာတွေဝင်မှာရှေ့ကြောက်တော့အဲ့ဒါတွေမှတ်နေအဲ့ဒါတွေလည်းမပေါ်တော့ဘူးကျောက်ကပေါ်လာလည်းမရှိတော့ဘူးအတိအဖြစ်နေတော့ကောနာဘလောက်ပဲတမက်စရာကျုပ်စုနာစုဖြစ်ပြီပဲလို့တမက်တယ်လည်းရှိတော့ဘူးမကျင်တဲ့ဆရာဖြစ်လို့မကျင်တဲ့ဘူးဒေါသလည်းဖြစ်တော့ဒီနည်းနဲ့ပဲဥပဒနာရှင်ရှိပြီးတော့ ဝိပဿနာဘူမိတွေဖြစ်နေတာတဲ့ကွာအဲ့ဒါကိလေသာဘူမိဖြစ်ပုံပညာဘူမိဖြစ်ပုံဘောဒီခန္ဓာ၅ပါးပုံထို့တူပဲခန္ဓာကိုယ်ထဲမှာဒီလိုကြားလိုက်နားလိုက်စားလိုက်ကြည့်လိုက်ကြည့်လိုက်ဒီစောင်းတဲ့အကျိုး ကြီးလျော်ပြီးတော့ဖြစ်နေတဲ့တတ္တဘာဝတရားတွေပါလေဓမ္မတွေဖြစ်တိုင်းဖြစ်တိုင်းဖြစ်တော့ဖြစ်စေလေးမှာသူတို့ဆရာကြီးတက်ပြီးတော့ဒီမြင်လိုက်ကြားကြတယ်စပြီးပါလို့တက်ပြီးတော့ဆရာဆက်ချင်းသားကပြီးတော့စောစောကြီးရှိမှလည်းလို့ဓမ္မတွေဖြစ်လာတဲ့အခါမှာအဲဒီ ခန္ဓာတိုက်တာအပွင့်တတ်ပြီးသူ့အနေနဲ့သူပဲခွင့်ချပြီးတော့နားလည်လာတော့တာပဲအဲနားလည်လာလို့ရှိရင်မသိဘူးလည်းမရှိဘူးအဲဒီလည်းကျင်းတော့တယ်ပြီးတော့ဟောက်သူတွေဖြစ်လာတော့လည်းပဲရောလာတယ်ရောလာတာပေါ့လေအဲဒီဟာတွေလည်းပါတယ် စိတ်တွေလည်းပဲပြန့်လွင့်လာလို့ရှိအဲ့ဒီဟာတွေပေါ့လေကင်းပြီးတော့နေတော့တာပဲတရားတမ်းတဲ့လည်းမရှိဘူးဘယ်တော့ပဲအာယုံကကောင်းကောင်းအာယုံမကောင်းလို့စိတ်ကြစီဖူးတာလည်းမရှိဘူးအဲ့ဒီလိုကျုံရတဲ့အခန္ဓာတိုက်တာဖွင့်တဲ့ဒီပုံမှာအတိဝိဓိကြီးဖြစ်ပြီးတော့ ပြီးတော့ပြောကြားပြီးတော့ပြောလမ်းပြီးတော့ပြောစသည်ပေါ့လေပြောပြောပြောပြောတော့လည်းသိတာတော့ကိုယ်စီသဘာဝလက္ခဏာလေးတွေလည်းသိမယ်သူကြီးဖြစ်ရဆုံးလေးလည်းသိပြီးတော့တာပဲပြီးတော့ဒါလေးတွေကအခုချက်ချင်းပေါ်ပြီးတော့အခုချက်ချင်းခက်တွက်တယ်လည်းနောက်ပိုင်းသိလာတာပဲဒါဝိပဿနာဉာဏ်ကြီးပဲ စိတ်ဆက်စိတ်ဆက်ဉာဏ်မျိုးစုံလည်းဖြစ်လာတာဒီပုံမှာလည်းခုနခန္ဓာတိုက်တာဖွင့်တာခေါ်တဲ့တသဘာဝတွေပုံမှာဓမ္မတွေပုံမှာလည်းဖြစ်လာတာအဲ့လိုဖြစ်ပြီးဆိုလို့ရှိရင်ဒါဝဒနာပူဖြစ်တာပဲဒီဓမ္မတွေဟာအမှန်ကုသိုလ်လို့ရှိရင်တော့ကိလေသာတွေဖြစ်တာပဲကိလေသာပူဖြစ်တာပဲ ဒီတိုင်းပဲဟောကိုရီးယားပေါ်သူများဒုက္ခသစ္စာတိုက်တဲ့တရားတွေသူတို့ဖြစ်တော့ဖြစ်စမှာလိုက်ပြီးတော့ရှုရတာရှုရင်သိရသိရမသိမှုမရှိသိအောင်လုပ်နေရဆိုတော့မသိလို့ရှိရင်ကိလေသာတွေဖြစ်တတ်တော့ဒီကိလေသာတွေကိုယွန်တယ်ယော့တယ်ယွန်ရုပ်ပြီးတော့ဘောအားစားပြီးတော့ရှုတော့သိပြီလာတော့ဟုတ်လားဆက်လို့လာလည်းမရှိဘူး တာယာတမ်းမဲ့စင်နဲ့တွေ့လည်းပဲတာယာတမ်းမဲ့မှုဖြစ်ဘူးမုန်းစရာယုံစရာနဲ့တွေ့လို့ရှိရင်လည်းမုန်းတာယုံတာမရှိဘူးသောကဒေါသတွေကင်းလို့တန်ရှင်းလို့ရပါတဘာလက္ခဏာလည်းသိမယ်ကိုယ်ဒီလက္ခဏာလည်းသိမယ်ဒီလက္ခဏာရှိရတယ်လည်းသိမယ်ဟာဆရာဥပဒနာဘူမိတွေဖြစ်နေတာပဲအဲဒါလိုဖြစ်အောင်မလုပ်ဘူးဆိုလို့ရှိရင်တော့ကိလေသာဘူမိတွေကိုဖြစ်နေတာပဲ ဓမ္မကတော့ဘူမိတစ်ခုလည်းပဲရှိရှိမှုလိုက်ပြီးတော့ဥပဒနာဘူမိဖြစ်ဖို့မရှိဘဲနဲ့ဖြစ်ထားလို့ရှိရင်သိရိတာဘူမိဖြစ်ဖို့နဲ့အဲ့ဒါလေးတွေယောဂီတွေသူရှုမှလည်းလို့ရှိရင်ကိုယ်လေးနဲ့တက်ကြည့်ပေါ့ဘုရားမြတ်စွာကယောဂီကို စိတ်ကြည်သမားနဲ့နိုင်ရှိတော့ပြတ်သွားတယ်စိတ်ကြည်ကမိမိရဲ့ဥယျာဉ်ထဲမှာရိုးတစ်ခုချပြီးဆိုလို့ရှိရင်ရိုးစချတဲ့အချိန်ကစပြီးတော့ဒီမျိုးကိုမဖြစ်စီရအောင်အဖြစ်စီမခံရအောင်လို့ခြံခတ်ရတယ် ရှင်းပြကြည့်လဲကောင်းပြီးရတယ်ဒီလေးတွေဖြစ်လာပြီဆိုလို့ရှိရင်အမြင့်ဒီပါဠိသွားတော့လို့ဒီလေးပါဠိဆော့ပြရတယ်ဒီဩစာလေးဆက်ပြတဲ့ဖော်တိလိုက်စာကြပါအပင်ကိုပေါ်မှာလည်းပဲသူချက်ကိုယ်ကြီးမကြရအောင်လည်းပဲတင့်တော်တယ်ကြီးနဲ့ကာဝေးရတယ် ကျလာပြီဆိုလို့ရှိရင်ပြစ်တော်ကြီးနဲ့ဖယ်ရှားပြရတယ်။ဟုတ်ကဲ့ဆိုအားဖြင့်အပင်လေးတွေမှာပြည့်ကူရှင်လို့ပါတော့မဆိုင်ရအောင်ပေါ့လေ။အကုန်လုံးအပြင်နောက်ဆက်ရှိမဲ့အရာတွေဆိုလို့ရှိရင်တိတိဖို့ရိယာစာအကုန်လုံးရှိရတယ်။ဒါမှကိုစိုက်တဲ့အပြင်ဟာရှင်းပါပြီးတော့ဖွံ့ပြိုးပြီးတော့ကြည့်ကြည့်ကြည့်တာ တိတိစာအဲ့ဒီသဘောမျိုးနဲ့ဥပမာပြတာပါဘာသုတ္တရုပ်ရည်မှာလည်းပဲဝိပဿနာမျိုးစိပြမသုစပြီးတော့ပြောလိုက်တာပဲဆိုဒီဝိပဿနာမျိုးစိလေးဖြစ်စီမခါရအောင်ဆိုပြီးတော့ပထမဆုံးသီလနဲ့ဘာဝဆဆောတယ်သီလချမ်းခါရတယ် သူရည်တွေဖြစ်လာပြီဆိုလို့ရှိရင်ဒီလုံးရတဲ့ဘောလေးအသင့်တဲ့တရားလေးလာရတယ်။ဒါလည်းလိုအပ်တာပဲ။ဒီတော့အမြင့်ကလေးတွေကမသွားကြလို့ရှိရင်ရေဆွတ်ပြရတယ်လိုအပ်တဲ့ဒီဩဇာလည်းထည့်ပြရတယ်။ကမ္ဘာထဆရာကြီးဒီအာထုတ်ပုံကြီးသွားပြီးတော့တင်ပြတာကတော့ ဆိုးရိုးတဲ့သဘောကတော့ခုနအဖို့ထိတ်ကလေးတွေပေါ့လေကိုလက်ရည်တွေဟာလေးတွေပေါ့လေအဲ့ဒါလေးတွေဒီတော့ပြောက်ပြီးတဲ့သဘောဒီဩဇာထည့်ပြီးတဲ့သဘောပါအသေးလေးတွေရှိလာပြီးမကရိရတော်ကောင်းလာပြီဆိုလို့ရှိရင်အသေးပွဲလေးတွေအစဒီဝရဏကိုယ်ကြီးမကြရအောင်ဆိုပြီးတော့ပေါ့လေအမြဲတည်းစီစိတ်သားပဲဆရာဆက်ပြီးတော့ဆွဆွပြီးရှုပြတယ် စိတ်ထိထိမှုဖြစ်ရတဲ့ကမှာအားလုံးလို့တော်တော်လေးကြီးရကြလာပြီဆိုလို့ရှိရင်အဲ့ဒီတရားရတာကောင်းလေးပုံမှာတော့မှစိမ်ခွေ့တဲ့တတ်မှတ်ဖို့လေးတွေဖြစ်ရအောင်ဆိုပြီးတော့ဆွဲဆွဲမြဲမြဲကောင်းတာဆိုတာကိုလို့ဖတ်ရတယ်အဲ့တိုင်းလုပ်နိုင်လို့ရှိရင်တော့ခန္ဓာဝိပဿနာဉာဏ်စဉ်အစစ်တိုင်းတည့်ပြီးတော့ပေါ့လေဘုရားသာသနာဝင်တို့လိုအပ်တဲ့ ဒီဣဒ္ဓလိုက်ပါကိုဆရာမညာကိုညာနဲ့ရမောပြုကြည့်တော့တာပဲအဲဒီအဖြစ်ကြီးသွားမှာပါတယ်မှာအဲဒီလိုလည်းဥယျာဉ်မှုဥပမာနဲ့လိုက်စားပြီးတော့ပြထားပါတယ်ဒီတော့ဝိသနာဘုံဖြစ်ရတာဟာဘာအကူအညီလေးနဲ့ဖြစ်ရတာလဲဆိုတော့ဒီထဲမှာပရိညာ300ပါပေါ့ ဒီသဘူဖြစ်ရတာဟာဘာတွေလို့နေလို့ဒီသဘူဖြစ်ရတယ်လဲဆိုတော့နောက်လေးချပါပဲရှင်းနေပါတော့မယ်ဒီကြီးရတော့တဏှာကြီးကွဲပြေသွားတာဖြစ်တော့ဒီမှာပဲရကြအောင်ဆိုတယ်